ခန်းကြီးရှိအငယ်1မှ2ထိုနေ့ချင်းတွင် ရှင်မင်းအာရွှေရုသည်ယူဒမျိုး၏ရန်သူ ဟာမန်အိမ်ကိုမိဖုရားဧတရာအားပေးတော်မူ၏ဧတရာသည် မော်ဒဂဲနှင့်အဘယ်သို့ ပောက်ဖော်တော်သည်ကိုဧတရာလျှောက်သည်ဖြင့်မော်ဒဂဲသည် ရှင်မင်းထံတော်သို့ ဝင်ရ၏ရှင်မင်းသည်လည်းဟာမန်လက်မှနှုတ်တော်လက်စွပ်တော်ကိုတဖန်ချွတ်၍မော်ဒဂဲအားပေးတော်မူ၏ ဧသတာသည်လည်းဟာမန်အိမ်ကို မော်ဒကဲ၌အပ်လေ၏။တဖန်ဧသတာသည်ရှင်ဘုရင်ခြေတော်ရင်း၌ပြပ်ဝပ်၍၊အာဂတ်အမျိုး၊ဟာမန်ပြုသောအပြစ်၊ယုဒအမျိုးတဘက်၌ကြံစည်သောအကြံအစည်ကိုပယ်တော်မူမည်အကြောင်းမျက်ရည်ကျလျက်တောင်းပန်လေ၏။ရှင်ဘုရင်သည်ရွှေရာဇလှံတံကိုဧသတာဘို့ကမ်းတော်မူသဖြင့် ဧတထာသည်ထ၍ရှင်မင်းရှိတော်၌ရက်လျက်အရှင်မင်းကြီးအလိုတော်ရှိ၍ကျွန်တော်မကိုစိတ်နှင့် တွေ့တော်မူလင်၎င်းကျွန်တော်မအမှုသည်ရှေ့တော်၌ရှောက်ပတ်၍ကိုတော်သည် ကျွန်တော်မကိုလည်းချစ်တော်မူလင်၎င်းနိုင်ငံတော်တိုင်းတိုင်းအပြည်ပြည်တို့၌ရှိသောယူဒလူတို့ကိုဖျက်ဆီးခြင်းကအာဂတ်အမျိုးဟာမေဒါတပါ ဟာမန်စီရင်သောစာကို ပယ်မိအကြောင်းထပ်၍စာရေးစေတော်မူပါ ကျွန်တော်မှအမျိုးအပေါ်သို့ရောက်ရသောဘေးကို၎င်းကျွန်တော်မှအမျိုးသားချင်းပျက်စီးသောအမှုကို၎င်းကျွန်တော်မှသည်ကြိရှုခြင်းဟာအဘယ်သို့တတ်နိုင်ပါအံ့နည်းဟုလျှောက်ဆို၏ရှင်မြင်း အာရွှေရုကလည်းဟာမန်သည်ယူရာလူတို့ကိုထိခိုက်သောကြောင့်သူ၏အိမ်ကိုမိဖုရားဧတထာအားငါပေးပြီး ထိုသူကိုလည်းလယ်ဆွဲချတိုင်၌ကွမျက်စေပြီးတို့ရတွင် ရှင်ပြန်လက်စွပ်နှင့်တစိတ်ခတ်သောရှင်ပြန်အမိန်တော်စာကိုအဘယ်သူမျှမပယ်ရသည်ဖြစ်၍စိတ်ရှိသည့်အတိုင်းယူရသူတို့အဖို့အမိန်တော်စာကိုတဖန်ရေး၍လက်စွပ်တော်နှင့်တစိတ်ခတ်ရမည်ဟုမိဖုရားဧတထာနှင့်ယူရလူမော်ဒကဲတို့အားမိန်တော်မူ၏အငယ်9မှ14 ထိုအခါတိဝံအမည်ရှိသောတတိယလ23ရက်နေ့တွင်စေရတော်ကြီးတို့ကိုခေါ်၍အိန္ဒိယပြည်မှ ကုရှပြည်တိုင်အောင် တိုင်းပြည်128ပြည်တို့၌ရှိသောယူရလူကိုစားတော်မင်းအပြည်ပြည်အုပ်သောမြို့ဝန်မြို့တကြီးတို့ကို မော်ဒကဲမှာထားသည်မြတိုင်ယူရဘာသာစကားမှဆက်၍ လူအမျိုးမျိုးပြောသောစကားအတီးတီအဖျင်ရှင်မြင်းအာရွှေရု၏အမိန်တော်စာကိုရေး၍ရှင်မြင်းလက်စွပ်တော်နှင့်တစိ့ခပ်ပြီးမှမြင်းလာကလအုပ်မြင်းစီသော စာပို့လူလင်တို့ဖြင့် ပေးလိုက်လေ၏အမိန်တော်စာချက်ဟုမူကားအာဒံအမည်ရှိသောဒွါဒသမလ33ရက်တနေ့ချင်းတွင် နိုင်ငံတော်အတိုင်းတိုင်းအပြည်ပြည်အမျိုးမျိုး၌ရှိသော ယုဒလူတို့သည်စုဝေး၍မိမိတို့အသက်ကိုစောင့်ရသောအခွင့်၊တိုက်လာသောပြည်သူ၊စစ်သူရဲအပေါင်းတို့ကိုမိန်းမသူငယ်နှင့်တကွသတ်ဖြတ်သုတ်သင်ပယ်ရှင်း၍၊သူတို့ဥစ္စာကိုလုယူသိမ်းရုံးရသော အခွင့်ကိုရှင်ဘုရင်ပေးတော်မူ၏။ဤရွေ့ကား၊ယုဒလူတို့သည် ထိုနေ့ရက်တွင်ရန်သူတို့ကိုရန်တုံ့ပြုစေခြင်းငှါအတိုင်းတိုင်းအပြည်ပြည်၌နေသော လူမျိုးအပေါင်းတို့အား ကြော်ရသောအမိန့်တော်စာချက်ဖြစ်သည်။ထိုအမိန့်တော်စာကို ရှုရှန်နန်းတော်၌ကြော်ပြီးမှ၊ရှင်ဘုရင်ကျပ်တည်းစွာစီရင်သည်အတိုင်း၊စာပို့လုလင်တို့သည်အလျင်အမြန်ပြေးသွားကြ၏။မော်ဒကဲသည်လည်းမင်းမြောက်တန်ဆာတည်းဟူသောအဝတ်အဖြူအပြာကိုဝတ်ဆင်လျက်၊ကြီးစွာသော ရွှေသရဖူကိုဆောင်းလျက် ပိတ်ချောနှင့်မောင်းသောအထယ်ဖြင့်ပြီးသောဝတ်လုံကိုခြုံလျက်ရှင်မြင့်ထံတော်မှ ထွက်သွား၍ရှုရှံမြို့တော်သည်ဝမ်းမြောက်ရွှင်လန်းခြင်းသို့ရောက်လေ၏ယူရလူတို့သည်လည်းတက်တာရွှင်လန်း၍ဝမ်းမြောက်ခြင်းအထရေထွန်းလင်းခြင်းသို့ရောက်ကြ၏ရှင်မြင်းအမိန်တော်စာရောက်လေသော အပြည်ပြည်အမျိုးမျိုး၌ယူရလူတို့သည်ဝမ်းမြောက်ရွှင်လန်းခြင်းပွဲခံခြင်းမင်္ဂလာနေ့ဆောင်ခြင်းကိုပြု၍ ပြည်သူပြည်သားအများတို့သည်ယုဒလူတို့ကိုကြောက်ရွံ့သောကြောင့်ယုဒဘာသာကိုဝင်ကြ၏။